ယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုဒုရမ်းပါ၏ဒုရမ်းပါ၏ကလူပါ၏ကလူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါးလူတန်းရသည့်အကျိုးလူတန်းရသည့်အကျိုးမဉ္ဇဏ်မဉ္ဇဏ်ဘုံဉ္ဇဏ်ဘုံဉ္ဇဏ် နိဗ္ဗာန်တရားတော်မြတ်ကိုနိဗ္ဗာန်တရားတော်မြတ်ကိုရပါလို့ဤရှင်ဖျားရပါလို့ဤရှင်ဖျားကမ္မထံဆရာ ဖြစ်တော်မူသောကမ္မထံဆရာဖြစ်တော်မူသောသင်္ကူကြောင့်သင်္ကူကြောင့်ရတော်ရှင်သူမြတ်ကြီးဖျားရတော်ရှင်သူမြတ်ကြီးဖျားရတ္တိတော်တို့သည် ဘုရားသခင်တော်တို့သည်ယခုတရားထုတ်ဆဲခါ၌ယခုတရားထုတ်ဆဲခါ၌ဆရာတော်ဘုရားကြီးအားဆရာတော်ဘုရားကြီးအားနိဗ္ဗာန်ကိုရည်မှန်း၍နိဗ္ဗာန်ကိုရည်မှန်း၍ဘုရားသခင်တော်တို့၏ဘုရားသခင်တော်တို့၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးကိုယုံနာနှစ်ပါးကိုလူရန်ပါ၏လူရန်ပါ၏ အလူပါ၏အလူပါ၏ပူဇော်ပါ၏ပူဇော်ပါ၏ခန္ဓာ၅ပါးခန္ဓာ၅ပါးယုံနာနှစ်ပါးယုံနာနှစ်ပါးလူဒံရသည်အကျိုးလူဒံရသည်အကျိုးဆရာတော်ဘုရားကြီးဤဆရာတော်ဘုရားကြီးဤသိအပ်သောသိအပ်သောတတရားတတရားပရမတရားပရမတရား ယုတ်တရားယုတ်တရားနန္တရားနန္တရားသစ္စာတရားတော်မြတ်တို့ကိုသစ္စာတရားတော်မြတ်တို့ကိုဝေဒနာတော်မူပါအရှင်ဖျားဝေဒနာတော်မူပါအရှင်ဖျား31 31ဤကြည်သမျှရှိရှိသမျှအနန္တဝေအနန္တဝေ ကုမာနေကိုကရေကုမာနေကိုကရေယေမာနေဆကရေယေမာနေဆကရေကုံတတဝါယေတတဝါကုံတတဝါယေတတဝါသဗေတတာသဗေတတာတတဝါအပေါင်းတတဝါအပေါင်းစัจ java လာတိုင်းစัจ java လာတိုင်းသီလဘဂုံသီလဘဂုံ သုံးမကြံရေမကြံသုံးမကြံရေမကြံအထဘဝဲအထဘဝဲအဝိဇိတိအဝိဇိတိသုံးသတ္တဖုံသုံးသတ္တဖုံကျင်လည်ကြကုန်သောကျင်လည်ကြကုန်သောဝိနည်းတ attva အပေါင်းတို့အားဝိနည်းတ attva အပေါင်းတို့အားအကျွန်ုပ်တို့ဤအကျွန်ုပ်တို့ဤ ဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဒိဋ္ဌံပါရမီကုသိုလ်ဤကောင်းမှုတော်ကိုဤကောင်းမှုတော်ကိုအကျွန်ုပ်တော်နှင့်အကျွန်ုပ်တော်နှင့်ထတုထမြထတုထမြညီတို့ညီမြညီတို့ညီမြ ကြားကြရအောင်ကြားကြရအောင်အာလုံးကြားကြသမျှအမြအမြအမြယူတော်ယူကြပါကုန်လားအရိယာသူတော်ကောင်းများအရိယာသူတော်ကောင်းများဘုဒ္ဓသောမေတ္တာဘုဒ္ဓသောမေတ္တာဘေဝေသောမြတ်ကိုလည်း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 ဣရိယာပုတ်လေးတွေစိတ်တိုင်းကြပြင်ကြမယ်ခါယူဆန့်လည်းမထားနဲ့လုံကြီးတွေပစိုးတွေကြက်နေတာတင်းနေတာတွေလည်းမရှိသေးနဲ့လုံကြီးတွေပစိုးတွေဖြေချလျှော့ချတင်းနေတာတွေကြက်နေတာတွေအာလုံး တရားမထိုင်ခင်မှာအကုန်စိတ်တိုင်းကြအောင်ပြင်ဆင်ပါအောက်ကမိမိထိုင်တဲ့အခင်းတွေအခုတွေရောစိတ်တိုင်းကြသလားစိတ်တိုင်းကြသည့်တိုင်အောင်ပြင်တရားထိုင်တဲ့အချိန်ကျမှစိတ်ထက်မှကလိကလိဟိုဟာလေးကပြင်ရရင်ကောင်းမယ်လက်လေးဒီလိုထားရင် ကောင်းမယ်ခြေတော်လေးဒီလိုထားရင်ကောင်းမယ်ဆိုပြီးတရားထိုင်နေရင်ကျမှစိတ်ကဖြစ်တတ်တယ် အဲ့ဒါကိုခုချိန်ကလေးသေးသေးချာချာစိတ်တိုင်းကြအောင်ကုန်ပြင်းစိတ်တိုင်းကြအောင်ပြင်းခါကြီးကိုဆန့်လည်းမထားနဲ့ကိုယ့်ရဲ့ခါအနေထားပြန်သုံးသက်ကြည့်ကြောကြီးတွေခါကြီးတွေဆန့်ထားတာတင်ထားတာလားဇောကြီးတွေကပ်ပြီးတော့တခါပခုံးကြီးတွေထမ်းထားတာမျိုးလည်းမလုပ်နဲ့အကုန်လုံးအဲ့ဒါတွေအကုန်ဖြေချလျှော့ချ ဖြေချလျှော့ချအလုံးကိုဖြေချလျှော့ချလက်ဘက်လက်လေးပေါ့ညာဘက်လက်လေးထပ်ပြီးတော့တင်းခါကိုနေတော်လေးတိုင်းပဲကိုယ်လည်းမထားနဲ့အရန်ကြီးဆန့်လည်းမထားနဲ့ပုံမှန်လေးအတိုင်းလေးပဲ ခါလေးကိုထားမယ်ပုံမှန်တိုင်းခါလေးကိုထားဘယ်ဘက်ချီညာဘက်ချီအတွင်းနဲ့ဘယ်ဘက်ကထားတာကောင်းလားညာဘက်ကထားတာကောင်းသလားကိုယ့်အားနဲ့ကိုထိုင်နေကြမိမိနှစ်သက်တဲ့ဣရိယာပုလေးအတိုင်းကိုသေးသေးချာချာလေးပြင်ပြီးထိုင်ပါ အားလုံးမိမိအထိုင်လေးစိတ်တိုင်းကြပြီကိုကိုကိုစစ်ကြည့်လိုက်ခေါင်းကနေပြီးတော့တင်းနေတာတွေရှိလားခေါင်းပိုင်းတွေမျက်နှာတွေမျက်နှာကြောကြီးတွေတင်းထားရတာညက်ထားရတာလေဝင်းကြောတွေခုံကြောတွေကုန်လုံးစစ်ကြည့်ပခုံးကြောတွေစစ်ကြည့်အသားလေးစိတ်လေးနဲ့ရှော့ချလိုက်စိတ်လေးနဲ့တင်းမထားနဲ့ တင်းမထားနဲ့လျှော့ချဖြေချဂုတ်တွေခါတွေကြောတွေအောက်ကခြေရောက်တွေတဖြည်းဖြည်းအပေါ်ကနေဆင်းပြီးဒီကိုယ်လုံးကိုစစ်ကြည့်တင်းနေတာတွေကြက်နေတာတွေဇောကြီးတွေနဲ့ဖြစ်ညက်ထားတာတွေရှိရင်စိတ်နဲ့ရှော့ချလိုက်စိတ်ကလေးကိုသာလေးလက်သေးတော့လေးဆုတ်ထားတာကျင်းကျစ်ကျစ်ပေါအောင်ဆုတ်ထားလူက ဖြေကျင်တဲ့အခါကျတော့ဒါလေးစိတ်လေးလျှော့လိုက်ရင်သူကသူပြေးကြသွားတာထိုလည်းခန္ဓာကြီးကအဲ့ဒါဇောတွေနဲ့လောဘဇောတွေဒေါဇောတွေမောဇောဆိုဇောတွေနဲ့သူကခန္ဓာကြီးကညစ်ညစ်ညစ်ညစ်ထားတဲ့အလေးအကျင့်တွေကရှိနေတာတခါတည်းဒေါသဖြစ်လာရင်လည်းတခါတည်းပခုံးကြီးတွေထောင်တက်ညနေကြောကြီးတွေတင်းလာပြီးတော့သူကဒါဒေါသဇောတွေအဲ့ဒါလို့လောဘဇောဒေါသဇောဆိုတဲ့ဇောတွေစောတဲ့အခါမှာခန္ဓာကိုယ်ကအမြဲတမ်းအဲ့ဒီဟာတွေဗက်ပြန်လှုပ်လေရှိတော့ အဲ့ဒါတွေကိုအခုဖြေချမှာလျှော့ချဖြေချလျှော့ချစိတ်ကလေးငြိမ်နေအောင်အေးနေအောင်ကြည်နေအောင်ထားလိုက်တော့ဘာမှလည်းဇောဒီနဲ့လည်းလောဘနဲ့လည်းမပေါင်းနဲ့ဒေါသနဲ့လည်းမပေါင်းနဲ့ဒါလေးဖြေချလျှော့ချစိတ်ကလေးငြိမ်နေအောင်အေးနေအောင်ထားပါ စိတ်ကလေးငြိမ်ပြီးအေးနေအောင်ထားစိတ်ကလေးငြိမ်အေးပြီးတော့ကြည်သွားပြီဆိုတဲ့အခါကျတော့မှကဲနှာသီးဝါလေးမှာတတိထားမယ်နှာသီးဝါလေလေးရဲ့တိုးဝင်တဲ့လေလေးအရင်တော့ကဒီတိုးဝင်တဲ့ဝါရော့ဓာတ်ရဲ့အစအလဲအဆုံး၃ချက်ကိုအရင်တော့ကလိုက်ခိုင်းတာ အခုသုံးချက်မသိတော့နဲ့စပြီးတော့နှာသီးဝလေလေးတိုးဝင်လာတဲ့လေလေးဖြစ်လာတဲ့သဘောလေးတိုးဝင်ပြီးတီးပြီးတာနဲ့ပြက်ထွက်သွားတာဥဒယပယညာအပိုင်းမှာဖြစ်ပြီးတော့ပြက်သွားတဲ့သဘောကိုမြင်အောင်ကြည့်ကြတာတိုးဝင်တဲ့သဘောလေးဖြစ်လာတဲ့သဘောပြီးရင်ပြက်သွားတဲ့သဘောကံထွက်လာတဲ့သဘောလေးကလည်းဖြစ်ပြီးပြက်တဲ့သဘော အဲ့ဒီလေလေးရဲ့သူ့အတူပေါ်လာလိုက်ပျောက်သွားလိုက်ကို ဖြစ်ပြီးပြက်တယ်လို့သဘောသဘောလေးကိုမြင်အောင်ကြည့်ရင်တော့ဖြစ်တာအစဖြစ်တာအလယ်ဖြစ်တယ်အဆုံး၃ချက်ပူရာအစပူရာအလယ်ပူတယ်အဆုံး၃ချက်တီးခိုင်းတာအခု၃ချက်မတီးတော့နဲ့ဖြစ်လာတယ်ပြက်သွားတယ်ဖြစ်သဘောပြက်သဘောကိုမြင်အောင်ကြည့်ဝါရော့တိုက်ရဲ့နှာသီးဝါလေးမှာတွန်းမှုသဘောလေးက သူကသူဖြစ်ပြီးရင်ပြီးပြတ်သွားတာဖြစ်တာပြတ်တာကိုမြင်အောင်ကြည့်သဘောလေးသူသဘောသူဆောင်းနေတာကိုအတ္တနဲ့မလုံးနဲ့သူသဘောသူပဲအခုခန္ဓာကိုယ်ကြီးကစပြီးတရားထိုင်တဲ့အချိန်မှာတကိုယ်လုံးမှာပူတာလည်းမရှိသေးဘူးကြိုက်တာလည်းမရှိသေးဘူးတောင်းတာလည်းမရှိသေးဘူးဆိုရင်အရင်တော့ဘာပေါ်လာမှာလဲအဲ့ဒီနှာသီးဝါကတွန်းသဘောကံသဘောကတော့သူကသူရှိနေမှာတွန်းမှုကံမှုကတော့သူကသူအမြဲမပြတ်ဒလသက် အဲ့ဒါဖြစ်ပေါ်နေရတာအဲ့ဖြစ်လာတဲ့တွန်းမှုသဘောလေးဒေါနဲ့လေလေးဒါလေးတတိထားကြည့်နေအဲ့ဒါလေးတွန်းပြီးတော့လာတယ်ဖြစ်လာတယ်ပြီးပြန်ပြီးတော့ပြက်သွားတယ်တခါပြန်ပြီးကန်ထုတ်ပြန်တယ်ဖြစ်လာတယ်ကိုကကြည့်နေရင်အဲ့ဒါလေးဆုံးပြီးပြက်သွားပြန်ဩဖြစ်သဘောပြက်သဘောဝါယောဓာတ်ရဲ့ဝင်တဲ့လေလေးရဲ့ဖြစ်တဲ့ဖြစ်လာတဲ့သဘောပြီးရင်အဲ့လေလေးက ဆုံးသွားတော့ပြတ်သွားတာပေါ့တခါပြန်ပြီးမနေဘူးတခါပြန်ကန်ထုတ်ပြန်တယ်စာပြီးပြန်ဖြစ်တယ်ပြီးရင်ပြန်ပြီးတော့ဆုံးသွားပြတ်သွားပြန်တာဩဖြစ်တဲ့သဘောပြတ်တဲ့သဘောဝါရောဓာတ်ပေါ်မှာကြည့်နာဒီဝါလေးမှာတတိထားကြည့်လေလေးတွေဖြစ်တဲ့သဘောပြတ်တဲ့သဘောဒါသမထနဲ့ဝိပဿနာဒွန်တွဲပြီးတော့ပေးတာဥရေပယညာဖြစ်လာတဲ့သမထပြတ်တာလေးကိုမြင်ရင်ဝိပဿနာ ဖြစ်လာတဲ့သဘောပြက်လာတဲ့သဘောတတိထားပြီးကြည့်မယ်နာသီဝါလေးတတိထားလေလေးရဲ့သူကသူပေါ်လာတာအဲ့ဒါဖြစ်လာတာပြီးရင်ဆုံးသွားရင် ပြက်သွားပြီရှူးနေတဲ့လေလေးဝါယောဓာတ်ဆိုတဲ့သဘောလေးအဲ့ဒီဝါယောဓာတ်လေးကသူကသူတိုးဝင်ပြီးတော့အဲ့ဒီမှာစတိုးပြီးတော့ဝင်လိုက်ရင်ဖြစ်လာတယ်ပြီးရင်ဆုံးရင်ပြက်သွားတာဩဖြစ်တဲ့သဘောပြက်တဲ့သဘောတခါပြန်ပြီးထုတ်သွားပြန်ပြီ ဖြစ်တဲ့သဘောပြက်တဲ့သဘောအဲ့ဒါဖြစ်တာပြက်တာကိုပဲမြင်အောင်ကြည့်သဘောလေးဒါလိုက်ကြည့် ရှစ်သဘောပြက်သဘောသဘောလေးမြင်အောင်ကြည့်ဝါယောဓာတ်ရဲ့နာသီဝလေလေးတိုးဝင်တဲ့လေလေးရဲ့ဖြစ်မှုသဘောပြက်မှုသဘောလေလေးပြန်ပြီးတော့ထုတ်သွားတဲ့လေလေးရဲ့ဖြစ်မှုသဘောပြက်မှုသဘောအဖြစ်နဲ့အပြက်နဲ့ကိုကြည်ခိုင်းတာအရင်တုန်းကကြတော့ဝင်လာတဲ့လေရဲ့အစအလဲဆုံးထွက်တဲ့လေရဲ့အစအလဲဆုံးတတိထားကြည်ခိုင်းတာသုံးချက် အခုကြတော့နှစ်ချက်နဲ့ပဲကြည့်ကြည့်ဖြစ်တယ်ပြက်တယ်ဒါကိုမြင်အောင်ကြည့်ဖြစ်လာတဲ့သဘောလေးလေးတိုးဝင်လာရင်ဖြစ်လာပဲပြီးရင်ကုံသွားရင်အချိန်ကုန်ရင်ရပ်သွားတာပြက်သွားတဲ့သဘောဩပြန်ပြီးတော့လေးလေးထုတ်တယ်ထုတ်တဲ့လေးလေးကစပြီးထုတ်တဲ့အချိန်လေးမှာဖြစ်ပေါ်လာတယ်ပြီးရင်ဆုံးသွားတယ်ထုတ်တဲ့လေလေးရဲ့ဖြစ်တဲ့သဘောပြတ်တဲ့သဘောအဲ့ဒါလေးကိုတတိမလွတ်တန်းစောင့်ကြည့် စိတ်ကဟိုပြေးဒီပြေးဟိုရောက်ဒီရောက်ရောက်တဲ့စိတ်ကိုပြန်ပြီးထိမ့်သိမ်းအဲ့ဒါလေးကိုမြင်အောင်ကြည့်မြင်အောင်ကြည့် မိမိရဲ့ခန္ဓာကိုယ်ပေါ်မှာ တင်းမှုတောက်မှုပေါ်လာရင်တင်းတယ်တောက်တယ်လို့မသိနဲ့ဖြစ်လာတဲ့သဘောပြက်လာတဲ့သဘောကိုညံနဲ့မြင်အောင်ကြည့်ပါတင်းတာလေးဖြစ်လာတယ်တင်းတဲ့သဘောလေးပေါ်ရင်လည်းဖြစ်လာတယ်ပြီးရင်ပြက်သွားတယ်ရားတာလေးပေါ်ရင်လည်းဖြစ်လာတယ်ပြက်သွားတယ်ရားတာလေးရဲ့ဖြစ်တဲ့သဘောပြက်တဲ့သဘောသမထနဲ့ဝိပဿနာတွန်တွဲတွန်တွဲပြီးတော့ရှုခဲ့ပါ ပူတာပေါ်ရင်ပူတာလေးရယ်ပေါ်လာတဲ့သဘောလေးဖြစ်လာတဲ့သဘောရယ်ပြက်သွားတဲ့သဘောလေးရုပ်ပေါ်မှာအရင်ဆုံးမြင်အောင်ကြည့်ရုပ်ပေါ်မှာတင်လာတဲ့သဘောတောက်လာတဲ့သဘောပူလာတဲ့သဘောလှုပ်ရှားလာတဲ့သဘောမောလာတဲ့သဘောကြက်လာတဲ့သဘောကြိုက်လာတဲ့သဘောခဲလာတဲ့သဘောအားလုံးဖြစ်ပြီးတော့ ပြတ်တဲ့သဘောကိုမြင်အောင်ကြည့်လှုပ်ရှားတာလေးပေါ်တော့လည်းဖြစ်ပြီးပြတ်တယ်တင်းတာလေးပေါ်တော့လည်းဖြစ်ပြီးပြတ်နေပါလားပူတာပေါ်တော့လည်းဖြစ်ပြီးပြတ်နေပါလားကြိုက်တာပေါ်တော့လည်းဖြစ်ပြီးတော့ပြတ်နေပါလားမောတာပေါ်တော့လည်းဖြစ်ပြီးတော့ပြတ်နေပါလားကြက်တာပေါ်တော့လည်းဖြစ်ပြီးပြတ်နေပါလားဆိုပြီးအကုန်လုံးဖြစ်ပျက်ကိုရှုမှဒီနေ့ရှုွက်ကအဖြစ်ကိုမြင်ရင်သမထအပြက်ကိုမြင်ဝိပဿနာ သမထနဲ့ဝိပဿနာတွန်တွဲပြီးတော့ရှုခန္ဓာကိုယ်ကဘာမှမပေါ်သေးတဲ့ယောဂီများက နာသီဝါလေးမှာတိုးဝင်တဲ့လေလေးရဲ့ဖြစ်လာတဲ့သဘောပြက်သွားတဲ့သဘောကံထွက်သွားတဲ့လေလေးရဲ့ဖြစ်လာတဲ့သဘောပြက်လာတဲ့သဘောဉာဏ်ကသေးသေးချာချာသုံးသပ်ပြီးတော့ကြည့်ဖြစ်ပြီးတော့လာတဲ့သဘောပြက်လာတဲ့သဘောထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူး ငါကိုဆိုတာလည်းမဟုတ်ဘူးငါဥစ္စာဆိုတာလည်းမရှိဘူးဖြစ်တာနဲ့ပြက်တာပဲမြင်းနေရင်အဲ့ဒါညံထဲမှာအဲ့ဒါဒိဋ္ဌိပြုတ်နေပြီအဲ့တည်ငါပြုတ်နေတာဖြစ်တာနဲ့ပြက်တာပဲသိနေတယ်ငါရှူတယ်ဆိုတာမရှိဘူးငါဆိုင်တယ်ဆိုတာမရှိဘူးငါပူတယ်ငါထုံတယ်ငါနာတယ်ငါကျင်တယ်ငါကြိုက်တယ်တငါငါနဲ့ယူရင်ဒိဋ္ဌိဒိဋ္ဌိကိုခွာပြီးတော့ ရှုတာအမှန်ကိုမြင်အောင်လို့ရှုတာတိုးဝင်တဲ့လေလေးဟာသူ့အတူဖြစ်ပေါ်လာပြီးရင်ပြီးပြတ်သွားတာကံထွက်သွားတဲ့လေလေးကလည်းဖြစ်ပြီးရင်ပြတ်သွားတာဖြစ်တဲ့သဘောပြက်လာတဲ့သဘောကိုညံလေးနဲ့ပဲသေသေးချာချာကြည့်ညံလေးနဲ့မြင်အောင်ကြည့်တင်တာလေးပေါ်လာရင်လည်းဖြစ်ပြီးပြက်သွားတာ တောင်းတာလေးပေါ်လာရင်လည်းဖြစ်ပြီးပြတ်သွားတာဖြစ်လာတဲ့သဘောပြတ်သွားတဲ့သဘောမြင်အောင်ကြည့်စိတ်ကဟိုရောက်ဒီရောက်ဟိုတွေးဒီတွေးမတွေးသေးနဲ့တတိထားတွေးတာတော့သူ့လို့ ကိုကအဲ့ဒီဟာကိုတတိထားရင်အတွေးတွေကရက်ရက်ရက်ရက်သွားတယ်တတိမထားရင်အဲ့ဒီအတွေးတွေနောက်ပါသွားတယ်မျောသွားတယ်တတိထားမျောပြီးတွေးကြံတွေးနေအဲ့ဒါမောဟမောဟနဲ့ဖုံးလွှမ်းပြီးတော့တွေးကြံတွေးနေရောက်ချင်ရောက်မျောကြံမျောအဲ့ဒီစိတ်နဲ့သေလို့လည်းမရဘူးဟိုအယုံဒီအယုံရှောက်တွေးနေတဲ့လောဘ အဲ့ဒီတာယာဝဲအာယုန်နေနှစ်သက်ဖွယ်အာယုန်နေစိတ်ထဲလျှောက်တွေးနေတဲ့လောဘဒီလောဘစိတ်ကလည်းကိုယ်အပဲချမဲ့စိတ်တွေကိုမကျင်တာဒီမကျင်တာဖြစ်ရင်လည်းဒေါသကိုစိတ်တိုင်းမကြဒီစိတ်တိုင်းမကြဖြစ်တာဒီအာယုန်နဲ့မှာပေါ်လာရင်လည်းဒေါသအဲ့ဒါကိုလည်းပယ်ရမှာအဲ့ဒါဒီပေါ်လာရင်တတိထားလိုက်ရင်ပယ်ပြီးသားဖြစ်သွားတယ်တတိမထားရင်မပယ်ဘူးတတိမရှိရင်လောဘဒေါသမောဟစိတ်ကိုဝင်နှိပ်စက်တာ စိတ်ကိုသူတို့ကဝင်ပြီးချဲလဲတာစိတ်ကဖြစ်ပြီးပြက်တာကိုမြင်အောင်ကြည့်နေရမယ်အစားဖြစ်တာပြက်တာမမမြင်မနဲ့တွေးပြီးနေတာမျောပြီးနေရင်အဲ့ဒါအဲ့ဒါလောဘဒေါသမောဟဆိုတဲ့အဲ့ဒါအကုသိုလ်စိတ်တွေကကိုယ်ကိုအနှိမ့်ဆက်ခံရတာပဲတတ္တဝါတွေအလုံးဟာတနေ့တနေ့ဒီလောဘတွေဒေါသတွေမောဟတွေအနှိမ့်ဆက်ခံပြီးနေနေရတာ အဲ့ဒါကိုပူလောင်နေမီးလို့လည်းမသိဘူးဒါတွေနဲ့ပဲတွေးပြီးမျောပြီးနေရတာကိုပဲအဟုတ်ထင်နေကြတာအင်မတန်ပူလောင်တဲ့မီးတွေကြောင့်မို့နတ်တွေများဆိုရင်အဲ့ဒေါသဖြစ်ပြီးတော့ချောင်းချောင်းဒေါသထွက်လိုက်တာနဲ့တိုင်းဆိုတေသွားတာဒေါသရဲ့စွမ်းအားမိခဲ့သူအင်မတန်ပူပြင်းတယ် အဲ့တော့အဲ့အတွေးတွေဒေါသနဲ့ပတ်သက်တဲ့အတွေးလောဘနဲ့ပတ်သက်တဲ့အတွေးပေါ်ရင်ပေါ်တာတတိထားတရားအလုပ်ဆိုတာတတိထားတာပဲပေါ်လာတဲ့စိတ်ကလေးတွေအဲ့ဒါလေးတွေဖြစ်ပြီးပြတ်တာကိုမြင်အောင်ကြည့်ပေါ်လာတဲ့အတွေးလေးရဲ့ဖြစ်ပြီးပြတ်တာမြင်အောင်ကြည့်လောဘအတွေးလေးကလည်းဖြစ်ပြီးပြတ်တာပဲပေါ်လာပြီးရယ်ဒေါသအတွေးလေးကလည်းပေါ်လာပြီးဖြစ်ပြီးပြတ်ရတာ မောဟအတွေးလေးကလည်းဖြစ်ပြီးပြရတာတတိထားရင်သိတယ်အဲ့ဒါလေးကြည်လဲကြည်လိုက်ဩလောဘစိတ်ကလေးတွေကလည်းပေါ်လာတာလေးကလည်းဖြစ်ပြီးပြက်ဒေါသစိတ်ကလေးတွေကလည်းဖြစ်ပြီးပြက်တင်တာလေးပေါ်တယ်ဖြစ်ပြီးပြက်တာပဲတင်တာလေးသွားသိတဲ့စိတ်ကလည်းဖြစ်ပြီးပြက်တာပဲပူရာပေါ်တယ်ပူရာလေးကလည်းဖြစ်ပြီးပြက်တာပဲပူရာကိုသွားသိတဲ့စိတ်ကလေးကလည်းဖြစ်ပြီးပြက်တာပဲကိုယ်အလောက်ကပါလဲ ဖြစ်ချင်းပြတ်ချင်းနေဩဥဒယဖေယညာဖြစ်မှုနဲ့ပြတ်မှုကိုမြတ်စွာဘုရားမြင်အောင်ကြည်จิตသားတို့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးမှာငါသူယောက်ျားမိန်းမဆိုတာမရှိဘူးဒီရုပ်တရားတွေဒီနာမ်တရားတွေဟာဖြစ်ပြီးပြတ်နေတာပဲရှိတယ်ဒါလေးပါနဲ့ဖွဲ့စည်းထားတဲ့ရုပ်တရားတွေကလည်းတင်းတလက်တောင်းတလက်ဘူးတလက်အေးတလက်နဲ့အမျိုးမျိုး ဖောက်ပြန်ပြောင်းလဲပြီးတော့ဖြစ်ပြနေရတဲ့သဘောနန္တရားတွေကလည်းဖြစ်ပြနေရတဲ့သဘောဩဒီယုတ်နဲ့ဒီနာဟာဖြစ်ပြီးပြက်နေပါလားလို့မြင်အောင်ကြည့်တာမြင်အောင်ကြည့်နံကိုရှုပေါ်လာရင်နံကိုရှုရုပ်ကိုပေါ်လာရင်ရုပ်ကိုရှုအတွေးစိတ်လေးဟိုရောက်သွားတယ်ဒီရောက်သွားတယ်ဆိုအဲ့ဒါလေးဖြစ်ပြီးပြတ်တဲ့သဘောမြင်အောင်ကြည့်ပူတာတွေတောက်တာတွေတင်းတာတွေပေါ်ရင်လည်းဖြစ်ပြီးပြတ်တဲ့သဘောမြင်အောင်ကြည့် ရုပ်နဲ့နာနဲ့ဘာပေါ်ပေါ်ပေါ်တဲ့ဟာအကုန်ရှုအလုံးကအရှုခံမယ်တွေးတဲ့စိတ်ကြံစီတဲ့စိတ်လောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်အဲ့ဒီစိတ်ကပေါ်လာရင်အဲ့ဒီစိတ်ကိုရှုပေါ်လာတဲ့စိတ်ကလေးဖြစ်လာတဲ့သဘောပြက်သွားတဲ့သဘောလောဘစိတ်ကလေးပေါ်လာတယ်ဖြစ်လာတယ်ပြီးရင်ပြက်သွားတယ်ကိုယ်သိလိုက်တာနဲ့ဖြစ်ပြီးပြက်သွားပြီဒေါသစိတ်ကလေးပေါ်လာတယ်ဖြစ်ပြီးပြက်သွားပြီ ပူတဲ့သဘောအေးတဲ့သဘောပေါ်လာတဲ့ပေါ်လာလေးကလည်းပေါ်လာပြီးရင်သူကသူပြောင်းလဲသွားတယ်အဲ့ဒါဖြစ်ပြီးပြတ်သွားတာရုပ်စင်ကလည်းဝိပရိနာမှာဖောက်ပြန်ပြောင်းလဲပျက်စီးနေတာနာမ်တွေကလည်းဖောက်ပြန်ပြောင်းလဲပျက်စီးနေတာနာမ်တွေကလည်းတစ်မျိုးပြီးတစ်မျိုး ရုပ်ပေါ်တိုင်းနာမ်ပေါ်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်ပြီးတော့ပြက်နေရတဲ့သဘောဩဖြစ်ချင်းပြက်ချင်းတွေနဲ့ပြည့်နေတဲ့လောကကြီးပါလား တင်နာတစ်မျိုးတောင်းနာတစ်မျိုးဘူတာတစ်မျိုးအေးတာတစ်မျိုးအမျိုးမျိုးပေါ်ပြီးတော့ဖြစ်ဖြစ်ဖြစ်ဖြစ်ပြီးပြက်ပြက်နေရတာတည်မြဲနေတယ်ဆိုတာမရှိဘူးနှိမ့်ဆဆိုတာမရှိဘူးအနှိမ့်ဆမမြဲတဲ့သဘောပဲရှိပါလားနှိမ့်ဆလက္ခဏာညာမြင်အောင်ရှုဖြစ်တာနဲ့ပြက်တာနဲ့မြင်အောင်ကြည့် နာကိုယ်ပေါ်မှာပေါ်သမျှတွေရဲ့ဖြစ်ချင်းပြက်ချင်းကိုမြင်အောင်ကြည့်တင်တာလေးပေါ်လာရင်လည်းဖြစ်လာတဲ့သဘောပြက်လာတဲ့သဘောပူရာလေးပေါ်ရင်လည်းဖြစ်တဲ့သဘောပြက်တဲ့သဘောမောလာတယ်ကြက်လာတယ်ဖြစ်လာတယ်ပြက်လာတဲ့သဘောမြင်အောင်ကြည့်အဖြစ်နဲ့အပြက်ကိုပဲဘေးကအတန်တွေဝင်လာရင်လည်းဖြစ်ပြီးပြက်တဲ့သဘောအတန်တွေကလည်းသူကသူတတန်ပြီးတတော်တတန် ဖြစ်ဖြစ်ပြီးတော့ပြက်ပြက်ပြက်ပြက်သွားတာတွေဖြစ်ချင်းပြက်ချင်းအနိစ္စလက္ခဏာမြင်အောင်ကြည့်တောင်းလာတဲ့သဘောလေးတွေဖြစ်ပြီးပြက်သွားတာတင်းနာလေးပေါ်တယ်ဖြစ်ပြီးပြက်သွားတာမြင်အောင်ကြည့်ရာတာလေးပေါ်လဲပေါ်တဲ့နေရာလေးကရုပ်ကပေါ်ပြလိုက်တာကိုကကြည့်လိုက်တဲ့အခါကျတော့ဖြစ်ပြီးပြက်တာကိုမြင်အောင်ကြည့်ရတယ် တွေးတဲ့စိတ်ကြံစီတဲ့စိတ်လေးပေါ်တယ်ပေါ်တဲ့စိတ်ကလေးကလည်းဖြစ်ပြီးပြတ်တာမြင်အောင်ကြည့်တွေးတဲ့စိတ်ကြံစီတဲ့စိတ်ဖြစ်ပြီးပြတ်သွားတာလေးတွေရုပ်ဓမ္မနံဓမ္မတွေဟာအော်သူသဘောသူ ဆောင်နေတဲ့ရုပ်ဓမ္မနံဓမ္မတွေဟာဖြစ်ပြီးပြတ်နေတာပဲပေါ်လာတာလေးတွေရဲ့ဖြစ်ချင်းပြက်ချင်းတွေကိုဉာဏ်ထဲမှာထင်းထင်းရှားရှားမြင်အောင်ကိုယ့်အကိုတတိထားပြီးကြည့် စိတ်ကဟိုရောက်ဒီရောက်ဟိုတွေးဒီတွေးဖြစ်လာရင်လည်းတတိထားခြေခံယောဂီအစ်များကဒီချိန်လောက်မှာဝေဒနာလေးတွေတက်ပြီးတော့တခါတည်းငါနာတယ်ငါကြိုက်တယ်ဖြစ်ရင်အော်ငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာတင်တာပေါ်တော့လည်းဖြစ်ပြီးတော့ပြက်တဲ့သဘော ဖြစ်တာပြက်တာမြောင်ကြည့်ကြိုက်တာလည်းဖြစ်ပြီးပြက်တာမြောင်ကြည့်မခံညင်တဲ့စိတ်လေးတွေ လှုပ်ချင်တယ်ဆိုတဲ့စိတ်လေးတွေပေါ်လာလိုက်ကိုကကြည့်လိုက်အဲ့ဒါလေးကဖြစ်ပြီးပြတ်သွားလိုက်လှုပ်ချင်တယ်ဆိုတဲ့စိတ်ပြင်းညင်တယ်ဆိုတဲ့စိတ်ကြွကျင်တယ်ဆိုတဲ့စိတ်မခံညင်မှုဆိုတဲ့စိတ်အဲ့ဒီစိတ်ကလည်းစောင့်ကြည့်အဲ့ဒီစိတ်လေးကလည်းဖြစ်ပြီးပြက်နောက်ကနေလိုက်လျောမပေးနဲ့လှုပ်ချင်တဲ့စိတ်ပေါ်တယ်နောက်ကနေလိုက်ပြီးတော့လှုပ်ပေးတာမလှုပ်နဲ့ အဲ့ဒီလှုပ်ချင်တဲ့စိတ်ကိုမြင်အောင်ကြည့်အဲ့ဒါလေးကသူ့အတူဖြစ်ပြီးပြတ်သွားလိမ့်မယ်မခံညင်မှုဆိုတဲ့စိတ်ကလေးနေသာခံခက်ဖြစ်နေတဲ့စိတ်ကလေးပေါ်လာလိမ့်မယ်ဝေနာတက်တဲ့ယောဂီများယောဂီဟောင်းများအတွက်ကတော့ဘာမှမဖြစ်သေးဘူးယောဂီအစ်စ်တွေအစ်စ်ယောဂီများထိုင်အားနေသေးတဲ့ယောဂီများကြတော့ ဓာလေးပါဖောက်ပြန်မှုကမြန်မြန်တက်လာတဲ့ခါကျတော့အဲ့ဒီပေါ်မှာငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်အဲ့ဒီငါဆိုတဲ့ဒိဋ္ဌိကပ်မယ်အဲ့ဒီဒိဋ္ဌိကိုခွာငါကိုဆိုတာမဟုတ်ငါဥစ္စာဆိုတာမဟုတ်ငါဆိုတာမဟုတ်ဩမမြဲတဲ့အနိစ္စသဘောတွေပဲပေါ်လိုက်ပြက်လိုက်ပေါ်လိုက်ပြက်လိုက်ဖြစ်ပြက်တွေသင်္ခါရလောကကြီးဆိုတာယုတ်ဓမ္မတွေကလည်းဖြစ်ပြီးပြက်နေရတာနာမ်တွေကလည်းဖြစ်ပြီးပြက်နေရတာဩဒီယုတ်နဲ့ဒီနာမ် ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြက်နေရတဲ့ဒီယုတ်တရားနံတရားတွေမှာငါသူတော်ဘာယောက်ျားမိန်းမဆိုတာမရှိငါကိုငါဟာငါဥစ္စာဆိုတာမရှိအော်အဖြစ်နဲ့အပြက်ပဲရှိပါလားလို့အဲ့ဒါရှုမြေအောင်ကြည့်အကုန်ရှုကံပဲကြားနေသမျှအတန်နေအကုန်လုံးအဲ့ဒါတွေကလည်းဖြစ်ပြီးပြက်တာပဲနာနေတဲ့အနတ်နေအဲ့ဒါတွေပေါ်လာရင်အဲ့ဒါတွေကလည်းဖြစ်ပြီးပြက်တာပဲ တွေးတဲ့စိတ်ကြံစည်တဲ့စိတ်လောဘစိတ်ဒေါသစိတ်မောဟစိတ်ဘာပေါ်ပေါ်ပေါ်လာသမျှစိတ်တွေကအကုန်ဖြစ်ပြီးပြက်ဖြစ်ပြီးပြက်အလုံးဖြစ်ပြီးပြက်နေတာ ရုပ်ပေါ်ပေါ်နာမ်ပေါ်ပေါ်ပေါ်တဲ့သဘောတွေအပေါ်မှာအကုန်ရှုလို့ရတယ်ကြားတာပေါ်ကြားတာကိုရှုလို့ရတယ်ရားတာပေါ်ရားတာကိုရှုလိုက်ပေါ်ပြတာတရားပဲပစ္စုပန်ပေါ်စေအကုန်ရှုရမှာအတိတ်ကိုလည်းမရှုရဘူးအနာဂတ်ကိုလည်းမရှုရဘူးဝိပဿနာရှုတဲ့အခါကျဖြစ်ပျက်ကိုရှုတဲ့အခါကျတော့ပစ္စုပန်ပေါ်စေကိုရှုရတယ်ရားတာပေါ်ရားတာလေးဖြစ်ပြီးပြတ်သွားတာမြင်အောင်ကြည့် ပူရာပေါ်ရင်ပူရာလေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်ကြိုက်တာပေါ်ရင်ကြိုက်တာလေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်တွေးတဲ့စိတ်ကလေးပေါ်ရင်ပေါ်တဲ့စိတ်ကလေးကိုတွေးတဲ့စိတ်ကလေးပေါ်လာတယ်ပျောက်တော့သွားတယ်ပျက်စီးသွားတာတွေးတဲ့စိတ်ကလေးကလည်းဖြစ်ပြီးပြတ်သွားတာလောဘလေးပေါ်လာတယ်ပေါ်လာတာလေးကိုတတိထားကြည့်အဲ့ဒါလေးကလည်းဖြစ်ပြီးပြတ်တာဒေါသလေးပေါ်လာအဲ့ဒါလေးတတိထားကြည့်အဲ့ဒါလည်းဖြစ်ပြီးပြတ်တာအော်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တယ် သူ့သဘောသူဆောင်းနေတာရုပ်တွေကလည်းသူ့အတူဖြစ်လိုက်ပြက်လိုက်ပူရာပေါ်တယ်ကိုကတိလိုက်တယ်ပူရာလေးကလည်းတခါအေးဒါလေးပြောင်းသွားပြန်ပြီတင်တာလေးပြောင်းတော့နည်းနည်းပူရာနေများများပူရာပြောင်းတော့ပြောင်းလဲနေတာအဲ့ဒီပြောင်းလဲနေလို့အဲ့ဒါကိုဖြစ်ပြက်နေတာဖြစ်ချင်းပြက်ချင်းနေနေပြောင်းလဲနေတဲ့သဘောတွေမမြဲဘူးအဲ့ဒါအစိုးမရဘူးမမြဲတဲ့အနေစာမြောင်းကြည့် လှုပ်ခြင်းနဲ့ဆိုတဲ့စိတ်ဖြုတ်ခြင်းနဲ့ဆိုတဲ့စိတ်မခံညင်မှုဆိုတဲ့စိတ်အဲ့ဒီစိတ်ကိုလိုက်လျောမပေးဘဲနဲ့အဲ့ဒီဖြုတ်ခြင်းနဲ့ဆိုတဲ့စိတ်ကလေးပေါ်လာပြီးဖြစ်ပြီးပြတ်တော့မြောင်ကြည့်မခံညင်တဲ့စိတ်ကလေးပေါ်လာရင်အဲ့ဒါလေးဖြစ်ပြီးပြတ်တာမြောင်ကြည့်စိတ်ကလေးပေါ်လာတဲ့စိတ်ကလေးဟာကိုကကြည့်လိုက်တာနဲ့အဲ့ဒါလေးကသူ့အတူဖြစ်ပြီးပြက်ဖြစ်ပြီးပြက်အဲ့ဒီဖြစ်ပြက်ကိုအနှိမ့်စာကိုမြောင်ကြည့်ရမှာ ဖြစ်လာတဲ့သဘောပြက်လာတဲ့သဘောလေးကိုတင်တာလေးပေါ်တော့လဲဖြစ်လာတဲ့သဘောပြက်လာတဲ့သဘောကြက်လာတာလေးပေါ်လဲဖြစ်လာတဲ့သဘောပြက်လာတဲ့သဘောရားတာလေးပေါ်တယ်ဖြစ်လာတဲ့သဘော ပြက်လာတဲ့သဘောကိုမြင်အောင်ကြည့်ရုပ်သဘောနာမ်သဘောသူသဘောသူပေါ်ပြနေလိမ့်မယ်ပေါ်ပြနေတာလေးတွေကိုကိုကတတိထားတတိထားပြီးတော့ ဖြစ်လာတဲ့သဘောလေးတွေပြက်လာတဲ့သဘောလေးတွေအော်ဒီရုပ်နဲ့ဒီနာဟာသူ့သဘောသူဆောင်းနေတာကိုဖြစ်ပြီးပြက်နေတာမြင်အောင်ကြည့်ရတာလေးပေါ်တာလဲသူကသူဖြစ်ပြီးပြက်သွားတာပဲကိုကကြည့်လိုက်တတိတာထားကြည့်ပူတာလေးပေါ်လာရင်လည်းအဲ့ဒါလေးကသူကသူဖြစ်ပြီးပြက်သွားတာပူတာလေးပေါ်လာလိုက်နည်းနည်းပူတာနေများများလေးတိုးပူလာလိုက်အဲ့ဒါလေးကကိုကြည့်ရင်ကြည့်ရင်နဲ့တစ်မျိုးပြီးတစ်မျိုးပြောင်းပြောင်းသွားတဲ့သဘောကအဲ့ဒါဖြစ်ပြီးပြက်နေတာပဲ ပူဓာနေအေးဓာပြောင်းလဲဖြစ်ပြီးပြတ်တာပဲထုံဓာနေကျင်ဓာပြောင်းလဲဖြစ်ပြီးပြတ်တာပဲနည်းနည်းထုံဓာနေများများထုံတော့လဲဖြစ်ပြီးပြတ်တာပဲအတန်လေးကြားကြားနေတဲ့အတန်လေးကလည်းဖြစ်ပြီးပြက်နှာခေါင်းနဲ့အနံနဲ့တွေ့တဲ့အခါမှာလည်းပေါ်လာတဲ့အနံလေးကလည်းဖြစ်ပြီးပြက်ပူဓာလေးပေါ်တော့လည်းဖြစ်ပြီးပြက်တောင်းနာလေးပေါ်တော့လည်းဖြစ်ပြီးပြက်ဩဖြစ်သဘောနဲ့ပြက်သဘောအဲ့နှစ်ခုပဲသိ ဖြစ်လာတဲ့သဘောလေးပြက်သွားတဲ့သဘောလေးစိတ်သေးစိတ်ကလေးထဲမှာလဲလောဘစိတ်ကလေးတွေပေါ်လာလိုက်ပေါ်လာရင်စဖြစ်တာပြီးရင်ကိုကတတိထားလိုက်တာနဲ့အဲ့ဒါလေးကမရှိတော့ဘူးပြက်သွားပြီဩတွေးတဲ့စိတ်ကြံစီတဲ့စိတ်အကုန်လုံးကလည်းဖြစ်လာတဲ့သဘောပြက်လာတဲ့သဘောဩဖြစ်ပြက်နေတဲ့အဲ့ဒါကိုဖះကတပ်ပြီးသင်္ခါရအနှိမ့်စာအဲ့ဒါမမြဲဘူးအနှိမ့်စာလို့ဖះက ပြညတ်လို့ပြောတော့ကိုကတော့ဖြစ်လာတဲ့သဘောပြက်လာတဲ့သဘောလေးကိုညံထဲမှာမြင်အောင်ကြည့်ဖြစ်မှုလေးတွေမြင်အောင်ကြည့်ပြက်မှုလေးတွေမြင်အောင်ကြည့်မြင်အောင်ကြည့်တတိထား ရုပ်ပေါ်ပေါ်နာပေါ်ပေါ်ပေါ်တာတွေအကုန်ရှုရှစ်ချင်းပြက်ချင်းသဘောကိုဉာဏ်နဲ့ကို မြင်ပြီးတော့ယုတ်ဓမ္မနန္ဓမတွေဟာဩသူသဘောသူဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပြက်နေရပါလားလို့အဖြစ်တွေအပြက်တွေဖြစ်တွေပြက်တွေကိုဒလက်ဆက်မြင်အောင်ရှုရမှာရုပ်ပေါ်ပေါ်ရုပ်ပေါ်ရင်ရုပ်ရှုနာပေါ်ရင်နာရှုဒီရုပ်နဲ့ဒီနာနဲ့ဟာဖြစ်ချင်းပြက်ချင်းနေတဲ့သဘောပြည့်နေတာကြီးကို မြန်ပြီးတော့မှအဲ့ဒီဖြစ်ပျက်တွေပေါ်မှာမုံလောင်ဒီရှုရမှာတင်တာလေးတွေကလည်းဖြစ်ပြီးပြက်တောင်တာလေးပေါ်တော့လည်းဖြစ်ပြီးပြက်တယ်လို့မြင်အောင်ရှုရာတာလေးပေါ်တော့လည်းဖြစ်ပြီးပြက်တယ်လို့မြင်အောင်ရှုကြိုက်တာပေါ်တော့လည်းဖြစ်ပြီးပြက်တာကိုမြင်အောင်ကြည့်ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိအကမခံနဲ့တွေးပြီးမျောပြီးနေတဲ့မောဟအကမခံနဲ့ လောဘစိတ်ကလေးပေါ်လဲရှုဖြစ်ပြီးပြတ်တယ်လို့ရှုဒေါသစိတ်ကလေးပေါ်လာလဲဖြစ်ပြီးပြတ်တယ်လို့ရှုမခံကျင်တဲ့စိတ်နေသာခံခက်ဖြစ်နေတဲ့စိတ်ဝေဒနာပေါ်မှာဓာလေးပါမခွာနိုင်သေးတဲ့ပုံကူများကဓာလေးပါတွေဖောက်ပြန်လာပြီဆိုရင်စိတ်မှာဆင်းရဲလာတယ်စိတ်ထဲမှာကြက်လာတယ်မှုန်းလာတယ်အဲ့ဒီပေါ်လာတဲ့စိတ်ဆင်းရဲမှုတွေမှုန်းကြမှုတွေနော်မခံကျင်တဲ့စိတ်တွေအကုန်လုံးရှုအဲ့ဒါတွေအကုန်အရှုခံမယ် ဖြစ်လာတဲ့သဘောပြက်လာတဲ့သဘောသိခံပြီးတော့ရှုနေရတာသိခံပြီးတော့တခါတည်းရှုရင်းရှုရင်းရှုရင်းနဲ့အဲ့ဒီသိခံမှုရဲ့အဆုံးစွန်ရှုရင်းရှုရင်းရှုရင်းနဲ့ညာနေတက်လာညာနေတက်လာဖြစ်တာတွေပြက်တာတွေဖြစ်တာတွေပြက်တာတွေပဲမြင်လာငါနာတယ်ဆိုတာမရှိတော့ဘူးငါကြိုက်တယ်ဆိုတာမရှိဘူးဘူရာပေါ်တော့လည်းဖြစ်တာနဲ့ပြက်တာပဲသိတယ်ကြိုက်တာပေါ်တော့လည်းဖြစ်တာနဲ့ပြက်တာပဲသိတယ် ငါကိုငါဟာငါဥစ္စာငါသူတော်ဘာယောက်ျားမိန်းမဆိုတဲ့အမြင်ကြီးတွေအဲ့ဒီချိန်မှာပျောက်နေတာအဖြစ်သဘောနဲ့အပြတ်သဘောပဲမြင်နေအောင်ကြည့်ဖျားသာသနာနဲ့တွေ့တော့မှဒီအဖြစ်ပြက်တွေမြင်အောင်ရှုမသွားနိုင်သေးရင်နော်ငါနာတယ်ငါကြိုက်တယ်ဆိုတဲ့ဒိဋ္ဌိကြီးတန်လန်းကြီးနဲ့သေသွားရင်လူဖြစ်ကြိုးမနှက်ဘူးအဲ့တော့သီခံပါပြင်လည်းမပေးနဲ့ကြွလည်းမပေးနဲ့မလည်းမပေးနဲ့ အဲ့ဒီပြင်းညင်တဲ့စိတ်ကြွကျင်တဲ့စိတ်မကျင်တဲ့စိတ်ချကျင်တဲ့စိတ်မခံကျင်တဲ့စိတ်တွေပေါ်လာသမျှအကုန်လုံးရဲ့ဖြစ်ပြီးတော့ပြက်တာကိုမြင်အောင်ကြည့်ဖြစ်လာတဲ့သဘောပြက်လာတဲ့သဘောအဲ့ဒါဟိုဒါမြင်အောင်ကြည့်ရုပ်တွေကလည်းသူ့အတူပေါ်လာလိုက် ဖြစ်ပြီးပြက်သွားလိုက်နာမ်တွေကလည်းသူ့အတူပေါ်လာလိုက်ဖြစ်ပြီးပြက်သွားလိုက် လောဘစိတ်ပေါ်တယ်ဒေါသစိတ်ပေါ်တယ်မောဟစိတ်ပေါ်တယ်အကုန်လုံးဖြစ်ပြီးပြက်ဖြစ်ပြီးပြက် အဲ့သဘောကိုညာထဲမှာဒလက်ဆက်မြင်နေအောင်ကြည့်လိုက်ပြီးတော့ကြည့်ဥဒိယပယညာဖြစ်ချင်းတွေပြက်ချင်းတွေနဲ့ပြည့်နေတဲ့ယုတ်ဓမ္မနန္ဓမ္မတွေရဲ့အပေါ်မှာအနိစ္စလက္ခဏာကိုသေသေးချာချာတင်ရင်နောက်ကဒုက္ခနဲ့အနတ္တလည်းထင်းလာလိမ့်မယ်သာသနာနဲ့တွေ့ရကြုံတ်တဲ့ဉာဏ်ထောက်ရတရားရတဲ့ဉာဏ်ဒီယုတ်နဲ့ဒီနာနေပေါ်မှာအဲ့ဒီလိုပိုင်းပိုင်းခြားခြားရှုနိုင်တဲ့ ဒကာဒကမတွေဓာတ်ကြီးလေးပါဘလောက်ဖောက်ပြန်ဖောက်ပြန်ဖြစ်တာပြက်တာပဲမြောင်ကြည့်ပြီးဓာတ်ကြီးလေးပါရဲ့ချုပ်ဆုံးပြီးငြိမ့်သွားတဲ့နေရာလေးထိရှုရမှာအဲ့ဒါကြောင့်မို့မပြုတ်နဲ့မပြင်းနဲ့ဘလောက်လှုပ်ချင်းလှုပ်ချင်းမလှုပ်နဲ့အဲ့ဒီဓာတ်လေးပါဖောက်ပြန်တဲ့သဘောတွေအဲ့ဒီဖောက်ပြန်လာတဲ့အခါကျတော့မှတခါတည်းအဲ့စိတ်ထဲမှာမခံကျင်တဲ့စိတ်တွေရောဒေါသစိတ်တွေရောတောက စိတ်တွေရောအကုန်လုံးထွက်လာလိမ့်မယ်အဲ့ဒါတွေအကုန်လုံးရှု့ ရုပ်တရားလည်းသူ့အသူတင်းတလှဲတောင်းတလှဲကြိုက်တလှဲထုံတလှဲပူတလှဲအေးတလှဲရုပ်တရားလည်းသူ့အသူဖောက်ပြန်ဖောက်ပြန်နေတဲ့ရုပ်တွေမမြဲတာတွေကိုရှုစိတ်တွေကလည်းအဲ့ဒီမှာရုပ်ဖောက်ပြန်တာနဲ့စိတ်တွေထဲမှာဆင်းရဲလာတယ်မှုန်လာတယ်ကြက်လာတယ်မခံညင်မှုငါလှုပ်ချင်အောင်လှုပ်မယ်ဆိုတော့မန်နေငါနာတယ်ငါကြိုက်တယ်ဆိုတော့ဒိဋ္ဌိတွေဟာတက်တာရရအောင်ဒီလိုလှုပ်ပြမယ်ဆိုပြီးတော့တက်တာရနီးမျိုးရှောက်ကြမ်းနေတာတွေအဲ့ဒါလောဘတွေ တခါတည်းဒေါသတွေနဲ့ဗက်ပြန်ပြီးအတင်းဖြစ်ညစ်ပြတာတွေဘာတခုမှစိတ်ကိုပေါ်လာတာတွေမှန်သမျှဖြစ်ပြီးပြတ်တာကိုမြင်အောင်ကြည့်လိုက်လျောမပေးနဲ့မိလောင်လောင်ရေမျောမျောခန္ဓာကြီးကဲသူ့အတူဒီတထိုင်တွင်းတော့ဖြစ်ချင်တာဖြစ်ပါစေတော့ငါဒီလောက်ကြွေးမွေပြုစုစောင့်ရှောက်လာတဲ့ခန္ဓာဒီလောက်နှိမ့်ဆက်နေဖြစ်ချင်တာဖြစ်ပါစေတော့ဆိုပြီးတော့အဲ့ဒါစောင့်ပြီးတာကြည့်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 တကယ်တမ်းတော့မဟုတ်ဘူးဟိုကသူကသူပြောင်းနေတာပြောင်းနေတာကမမြဲလို့အဲ့ဒါကြောင့်မို့ပူတာပေါ်တော့လဲပူတဲ့သဘောလေးကမမြဲတာကိုမြင်အောင်ကြည့် ရုပ်ပေါ်ပေါ်နာမ်ပေါ်ပေါ်ပေါ်ရာတွေမှန်သမျှအကုန်ရှုဖြစ်ပြီးပြတ်တဲ့သဘောကိုမြောင်ကြည့်တင်တာပေါ်လဲဖြစ်ပြီးပြတ်တဲ့သဘောတောင်းတာပေါ်လဲဖြစ်ပြီးပြတ်တဲ့သဘောကိုညာကနှလုံးသွင်းပါတွေးတဲ့စိတ်ကြံစီတဲ့စိတ်လောဘစိတ်ဒေါသစိတ်မောဟစိတ်ပေါ်နေသမျှစိတ်တွေဟာကုန်လုံးဖြစ်ပြီးပြတ်နေတာမြောင်ကြည့်ရုပ်ကလည်းဖြစ်ပြီးပြတ်နေတဲ့သဘောနာနေရလဲသူ့အတူပေါ်သမျှ နံတရားတွေကလည်းသူ့အတူဖြစ်ပြီးပြက်နေတာတွေးတဲ့စိတ်ကြံစည်တဲ့စိတ်ဒေါသဖြစ်တဲ့စိတ်နေတာခံခက်ဖြစ်တဲ့စိတ်တရားကိုမထိုင်ခြင်းမှုဆိုတဲ့စိတ်အဲ့ဒီပေါ်သည်မစိတ်တွေအကုန်လုံးဟာဖြစ်ပြီးပြက်တဲ့သဘောကိုမြင်အောင်ကြည့်ပထမယုတ်သဘောသိတယ်နာမ်သဘောသိတယ်အော်ဒီယုတ်နဲ့ဒီနာဘာလဲဒီယုတ်နဲ့ဒီနာဖြစ်ပြီးပြက်တာပဲရှိတယ်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 ဖြစ်ပြနေတဲ့သဘောပဲရှိပါလားလို့ညာသိအောင်ပေါ်သမျှကိုနောက်ကနေဒလဇက်ဖြစ်ပြနေလိုက်မြင်အောင်ကြည့်ရုပ်ပေါ်ပေါ်နာမ်ပေါ်ပေါ်ပေါ်ဓာတွေမှန်သမျှအကုန်ရှုတွေ့တဲ့စိတ်တွေကြံစီတဲ့စိတ်တွေဒေါသစိတ်ဖြစ်ဖြစ်တဲ့စိတ်တွေမခံညင်တဲ့စိတ်တွေအဲ့ဒီစိတ်တွေလည်းအကုန်လုံးရှု့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 ဖြစ်ချင်းပြက်ချင်းနေနဲ့ပြည့်နေပါတယ်ရုပ်တရားလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နာမ်တရားလည်းဖြစ်လိုက်ပြက်လိုက်အဲ့ဒါကိုယုံနံလို့မသိဘဲနဲ့ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်တယ်ဆိုပြီးတော့အဲ့ဒီမှာဒိဋ္ဌိကတာအဲ့ဒိဋ္ဌိကိုခွာရမှာအခုတထိုင်တွင်းမှာလှုပ်လည်းမပေးနဲ့ပြင်လည်းမပေးနဲ့အဲ့ဒီမှာဒိဋ္ဌိကတ်လာလိမ့်မယ် လှုပ်ချင်တယ်ပြင်းညင်တယ်မခံနိုင်တော့ဘူးမရတော့ဘူးဆိုအဲ့ဒါအဲ့ဒါဒိဋ္ဌိကပ်လာပြီဒိဋ္ဌိကပ်လာရင်နောက်ကဒေါသတွေလိုက်လာအဲ့ဒီဒိဋ္ဌိနဲ့ဒေါသအကုသိုလ်တရားတွေစိတ်မှာလွှမ်းမိုးပြီးတော့သွားရင်အသွားပြီကိုယ်စိတ်ကမစင်ကြယ်တော့ဘူးစိတ်ကမကြည်လင်တော့ဘူးစိတ်မှာအကုသိုလ်တွေအလွှမ်းမိုးခံရတာအဲ့ဒါကိုအဲ့ဒီစိတ်ကိုမြင်အောင်ရှု အဲ့ဒီမခံရမှုဆိုတဲ့စိတ်ကလေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်လှုပ်ချင်တယ်ဆိုတဲ့စိတ်ကလေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်မရတော့ဘူးငါလှုပ်ကိုလှုပ်မယ်လှုပ်ကိုလှုပ်မယ်ပြင်းကိုပြင်းတော့မယ်အဲအဲ့ဒါဒိဋ္ဌိကပ်ရင်နောက်ကဒေါသတွေပါလာတော့ကိုလှုပ်ချင်အောင်လှုပ်မယ်ဆိုတဲ့အဲ့ဒါတွေဖြစ်လာတယ်အဲ့ဒီစိတ်တွေကိုအခုမြင်အောင်ကြည့်အကုန်လုံးအဲ့ဒါအရှုခံမယ် မခံညင်မှုဆိုတဲ့စိတ်တွေကလည်းဖြစ်ပြီးပြတ်တာမြင်အောင်ကြည့်လှုပ်ချင်တယ်ဆိုတဲ့စိတ်ကလေးတွေလည်းဖြစ်ပြီးပြတ်တာမြင်အောင်ကြည့်ကြွကျင်တယ်ဆိုတဲ့စိတ်မာကျင်တယ်ဆိုတဲ့စိတ်ဩဖြစ်ချင်းပြက်ချင်းနေနဲ့သဘောနဲ့ပြည့်နေတယ်အနိစ္စသဘောဆိုတာညာနဲ့မှာကိုယ်ပိုင်မြင်ကိုယ်ပိုင်သိလားတရားရှာတယ်တရားရှာတယ်ဆိုတာ ယုံနာရဲ့အနိစ္စတွေကိုမြင်အောင်ရှုရတာယုံနာရဲ့ဒုက္ခကိုမြင်အောင်ရှုရတာယုံနာရဲ့အနတ္တကိုမြင်အောင်ရှုရတာတရားရှာတယ်ဆိုတာဒီလက္ခဏာကြီး၃ပါးနဲ့မြင်အောင်ရှုတာကိုတရားရှာတာယုတ်တဘာဝတွေနံတဘာဝတွေသူသဘောသူဖောက်ပြန်နေတာ ပြောင်းလဲနေတာကိုဩဖြစ်ပြီးပြက်တယ်လို့လည်းမသိတော့ဒီပေါ်မှာသွားပြီးတော့ငါကိုငါဟာငါဥစ္စာလို့သိမ့်ပိုက်ထားကြတာ တကယ်တမ်းတော့မြတ်စွာဘုရားမင်းတို့ပိုင်တာမရှိဆိုင်တာမရှိငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိဖြစ်ပြီးပြက်နေတဲ့ဖြစ်သဘောပြက်သဘောသင်္ခါရလောကကြီးတလောကလုံးကလည်းအကုန်ဖြစ်ပြက်နေတာယုတ်တရားနံတရားတွေကလည်းယုတ်နံဆိုတဲ့လောကကြီးကလည်းဖြစ်ပြက်နေရတာတလောကလုံးဖြစ်ချင်းပြက်ချင်းတွေသဘောပဲရှိတာကိုဖြစ်ပြက်ကိုမမြင်မဲနဲ့ငါနာတယ်ငါပူတယ်ငါကြိုက်တယ်ဆိုတဲ့အတိနဲ့ပဲနေနေကြတာ ငါကိုငါဟာငါဥစ္စာဆိုတဲ့ဒိဋ္ဌိအယူမှားကြီးနဲ့နေနေကြတဲ့လောကကြီးကိုမြတ်စွာဘုရားအသိဉာဏ်ဖွင့်ပေးတာမြေအောင်ကြည့်ကိုယ့်ရဲ့အတွင်းကိုအရင်ဆုံးကြည့်ရုပ်တွေနာနေရဘလို့ဖြစ်ပြီးဘလို့ပြက်နေတယ်ဆိုတာရုပ်တွေရဲ့ဖြစ်ချင်းပြက်ချင်းနာတရားတွေရဲ့ဖြစ်ချင်းပြက်ချင်းဒါတွေကိုမြေအောင်ကြည့်ခိုင်းတာအဲ့ဒါဝိပဿနာဉာဏ်ပဲ ကြာတာလေးကလည်းဖြစ်ပြီးပြတ်တာပဲနာနာလေးကလည်းဖြစ်ပြီးပြတ်တာပဲမြင်တာလေးလည်းဖြစ်ပြီးပြတ်တာပဲနောက်ပိုင်းတော့အကုန်ရှုရမှာမြင်သမျှကြားသမျှနမ်းသမျှစားသမျှအော်တင်တာတလက်တောင်းတာတလက်အော်ဖြစ်ပြီးပြက်ပြက်ပြက်ပြက်သွားတဲ့သဘောဖြစ်တဲ့သဘောဖြစ်လာတဲ့သဘောပြီးရင်ပြက်သွားတဲ့သဘောအရာအလုံးဟာဖြစ်ချင်းပြက်ချင်းနေနဲ့ပဲပြည့်နေတာကိုမြင်အောင်ကြည့်အဲ့လှုပ်ခြင်းနဲ့ကြွခြင်းနဲ့မခြင်းနဲ့ ဆိုတော့စိတ်ကိုမြင်အောင်ကြည့်နော်လိုက်လျော့လှုပ်မပေးရဘူးလိုက်လျော့လှုပ်ပေးလိုက်တော့ရှုစရာမရှိတော့ဘူးဖြစ်သွားမှာအဲ့ဒီလှုပ်ချင်တယ်ဆိုတဲ့စိတ်ကလေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်ကြွကျင်တယ်ဆိုတဲ့စိတ်ကလေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်မခံညင်မှုဆိုတဲ့စိတ်ကလေးအောက်ကခါကြီးကတောင့်လာတယ်ဟောခါကြီးလို့ခေါင်းကြီးလို့ကိုကြီးလို့ခြေကြီးလို့သွားမြင်လို့အဲ့ဒါကိုဖြစ်တာပြတ်တာမြင်အောင်ကြည့်ရမှာ ရုပ်ရဖောက်ပြန်တဲ့သဘောလေးတွေပေါ်လာလို့ဩသူကသူဖြစ်ပြက်နေတဲ့သဘောပဲရုပ်သဘာဝကလည်းသူကသူပထဝီတေသောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါအစဉ်ပြောင်းနေတာနာနေရလဲသူကသူပြောင်းပြောင်းညွန့်နေဩဒီရုပ်ကလည်းဖြစ်ပြီးပြက်နေရတယ်နာကလည်းဖြစ်ပြီးပြက်နေရတာပဲလို့မြင်ရင်တာမာဒိဋ္ဌိအဲ့ဒါအမှန်မြင်တာူတယ်တောင်းတယ်ခေါင်းကိုခြေလက်ငါကိုငါဟာငါဥစ္စာငါနာတယ်ငါကြိုက်တယ်မခံညင်ဘူးအဲ့ဒါ ငါကိုလို့သွားမြင်ရင်ငါဥစ္စာလို့သွားမြင်ရင်ငါလို့သွားမြင်အဲ့ဒါမိစ္ဆာဒိဋ္ဌိအဲ့ဒါတက္ကာယဒိဋ္ဌိအတ္တဒီခန္ဓာကိုယ်ကြီးပေါ်မှာငါကိုလို့ထင်တာငါဥစ္စာလို့ထင်တာငါလို့ထင်တာဘာမှကိုမပိုင်နဲ့အစွမရတဲ့ခန္ဓာကိုယ်ပေါ်မှာသွားပြီးတော့အမိန်လည်းပေးလို့မရဘာမှပြောလို့မရတားလို့မရစီးလို့မရတဲ့သူ့တဘာဝသူဖြစ်နေတဲ့ယုတ်ဓမ္မနန္ဓမ္မကြီးကိုယုံမှန်းနမ်းမှန်းမသိဘဲနဲ့အဲ့ဒီပေါ်မှာ ဖြစ်တာလည်းမမြင်ပြက်တာလည်းမမြင်တော့ငါနာတယ်ငါကြိုက်တယ်ဆိုပြီးတော့ဒိဋ္ဌိကပ်လို့နောက်ကဒေါသတွေဖြစ်ပြီးတော့အပယ်လေးပုံတေတော့ဒီဘဝအခု ဖြစ်ပေါ်နေတဲ့လောဘဒေါသကအကြောင်းနောက်ဘဝကျတော့အကျိုးတရားအနေနဲ့ဟောအပယ်လေးပုံဆင်းဖြစ်ရတာယုံမှမသိလို့နာမှမသိလို့ဖြစ်ပျက်ကိုမရှုခဲ့ကြလို့ဖြစ်မှမသိပြမှမသိဒါကြီးကိုတီးတယ်လို့ထင်တယ်မြဲတယ်လို့ထင်တယ်ငါကိုလို့ထင်တယ်ငါဥစ္စာလို့ထင်တယ် အလုံးစုံသောသင်္ခါရတရားတွေဟာအနိစ္စမမြဲဘူးအဲ့ဒါကိုယရာပညာရပတ္တတိတဲ့ညာနဲ့မြင်အောင်ကြည့်တယ်ကြည့်အခုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်သူသဘောသူဆောင်းနေတာတွေဥဒယပယညာဖြစ်ချင်းပြက်ချင်းနေနဲ့ပြည့်နေတဲ့သဘောတရားတွေကိုသေးသေးချာချာနှလုံးသွင်းပါသေးသေးချာချာစောင့်ရှုပါရုပ်တွေလည်းသူသဘောသူဖြစ်ပြက်နေရတာ တင်တာလည်းဖြစ်ပြီးပြတ်သွားတာတင်တာပေါ်လာလိုက်တောက်တာလေးပေါ်တော့လည်းဖြစ်ပြီးပြတ်ရတာပဲပူတာပေါ်တော့လည်းဖြစ်ပြီးပြတ်ရတာကြိုက်တာပေါ်တော့လည်းဖြစ်ပြီးပြတ်ရတာဩဖြစ်ချင်းပြတ်ချင်းနေနဲ့ပြည့်နေတဲ့သဘောပါလားငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိလို့အမှန်မြောင်ကြည့်ပြီးတော့အဖြစ်ပြက်ကိုမြောင်တတိထားစောင့်ရှုလှုပ်ပြင်းမရွှေ့မလှုပ်နဲ့အဲ့ဒီလှုပ်ခြင်းတဲ့စိတ်ပြင်းခြင်းတဲ့စိတ်မခြင်းတဲ့စိတ် ကြွခြင်းတဲ့စိတ်တွေကိုမမြဲတဲ့အနိစ္စအနေနဲ့သူ့ရဲ့သဘောဖြစ်ပြီးပြတ်တဲ့သဘောကိုယ်တော်မြင်အောင်ကြည့်ပါစောင့်ရှု လှုပ်ခြင်းတဲ့စိတ်ပြင်းညင်းတဲ့စိတ်မခံညင်းတဲ့စိတ်ရဲ့ဖြစ်ပြီးပြက်တာကိုမြင်အောင်ကြည့်ပေးပါခန္ဓာကိုယ်ကြီးကိုလိုက်လျောပြီးတော့ပြုပြင်မပေးနဲ့လှုပ်ခြင်းတယ်ဆိုတဲ့စိတ်ကလေးပေါ်လာနောက်ကစိတ်ကမြင်အောင်ကြည့်လိုက် နောက်ကစိတ်ကကြည့်လိုက်လို့ရှင်အဲ့ရှိကလှုပ်ခြင်းတယ်ဆိုတဲ့စိတ်ကလေးမခံညင်မှုဆိုတဲ့စိတ်ကလေးနေသာခံခက်ဖြစ်နေတဲ့စိတ်ကလေးကသူ့အနဲ့သူပြက်ပြက်ပြက်ပြက်သွားတာအဲ့ဒါဖြစ်ပြီးပြက်နေတဲ့သဘော အဲ့ဒီဖြစ်ပြီးပြက်ပြက်သွားတဲ့သဘောလေးကိုမြင်အောင်ကြည့်ကိုကတတိထားလိုက်တာနဲ့ဩပေါ်လိုက်ချုပ်သွားလိုက်အဲ့ဒါဖြစ်ပြီးပြက်သွားတာတွေပဲတတိမထားရင်အကြာလျှောက်တွေးနေတာဝေဒနာနဲ့ညီးနေသေးတဲ့ယောဂီများကဖြစ်ပြက်နေတဲ့သဘောကိုမြင်အောင်ကြည့်ငါနာတယ်လို့မမှတ်နဲ့ငါကြိုက်တယ်လို့မမှတ်နဲ့ ရုပ်တည်းရဲ့ဖြစ်ချင်းပြက်ချင်းနာမ်တည်းရဲ့ဖြစ်ချင်းပြက်ချင်းဒီလိုဘုရားသာသနာနဲ့တွေ့လို့ရသော်ဘုရားဟောကြားလို့သိရတာအရင်တော့ကယုံမှန်းလည်းမသိခဲ့ဘူးနာမ်မှန်းလည်းမသိခဲ့ဘူးဖြစ်မှန်းလည်းမသိပြက်မှန်းလည်းမသိပဲနဲ့နေရတဲ့လောကကြီးအဲ့ဒီကနေမှအခုဖြစ်တာတွေပြက်တာတွေမြင်အောင်ကြည့်ရုပ်သဘာဝတွေသူကသူတင်းတက်လှဲ့တောင်းတက်လှဲ့ပူတက်လှဲ့အေးတက်လှဲ့ဖြစ်ပြက်နေတာတွေနာနေရလဲတခါတည်းဖြစ်ပြက်နေတာတွေမြင်အောင်ကြည့် လွယ်လွယ်လေးနဲ့ဖြုတ်မပြစ်နဲ့လွယ်လွယ်လေးနဲ့ကြွပြစ်လိုက်မပြစ်လိုက်လှုပ်ချင်အောင်လှုပ်ပြစ်အဲ့ဒါမျိုးဆိုလို့ရှိရင်မရဘူးเนาะတကယ်အရေးတဲ့အကြောင်းနဲ့ကြုံလာရင်ကိုကိုကိုအားကိုရမရှိတော့ဘူးဖြစ်သွားလိမ့်မယ်နည်းနည်းလေးကြိုက်တယ်နည်းနည်းလေးထုံတယ်နည်းနည်းလေးကျင်တာနဲ့ပြင်ပြစ်လိုက်မပြစ်လိုက်မမနိုင်မကြွနိုင်တဲ့အချိန်ကျတော့အဲ့ဒါအကျဉ်းကျဖြစ်လာအဲ့ဒီဒါလေးပါဖောက်ပြန်တဲ့သဘောပေါ်မှာ သေးသေးချာချာညံနဲ့ဖြည့်ချင်းပြက်ချင်းတွေရှုပြီးတော့အဲ့ဒီဓာတ်လေးပါးရဲ့ချုပ်ဆုံးတဲ့နေရာရောက်အောင်ရှုဓာတ်ကြီးလေးပါးတွေသူ့အနေသူတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်ပူတယ်ပေါ်လာတဲ့ဟာကြီးကလည်းအော်ဖြစ်ပြီးပြက်နေပါလားကြိုက်တာကြီးတွေဖြစ်လာတယ်ဖြစ်ပြီးပြက်နေပါလားအဲ့ဒီချိန်မှာဒိဋ္ဌိကဝင်ကပ်မယ်အမလီငါနာလိုက်တာငါကြိုက်လိုက်တာမရတော့ဘူးထင်ပါတယ်ဆိုအဲ့ဒါဒိဋ္ဌိဝင်ကပ်တာအဲ့ဒီဒိဋ္ဌိအကပ်မခံနဲ့ညာခွာအော်ရုပ်သဘောတွေသူ့သဘောသူဖောက်ပြန်နေတာ ပြက်ပြောင်းလဲနေတဲ့သဘောငါကြည့်လိုက်တော့လဲမမြဲတဲ့ဖြစ်ပြီးပြက်နေတဲ့အနိစ္စပဲမြင်တာပါလားလို့ကိုကိုကိုအနိစ္စလို့မြင်ပြီးတော့တခါတည်းဖြစ်လာတဲ့သဘောကိုပြက်လာတဲ့သဘောကိုဒါနှလုံးသွင်းသွင်းသွင်းသွင်းပြီးတော့ရှုငါနာတယ်မရှုနဲ့ငါကြိုက်တယ်မရှုနဲ့ငါထုံတယ်မရှုနဲ့သွားပြီးတော့လည်းပြုတ်ပြင်လည်းမပေးနဲ့ဒီတထိုင်တွင်သူ့အတူသေးသေးကြီးကြီးဖြစ်ချင်တာဖြစ်ငါလုံးဝမသွားပြီးတော့လိုက်လျောမပေးဘူးဆိုပြီးစိတ်ကိုတန်ထိတ်ထန်ချ အဲ့လိုရှူရင်ရှူရင်ရှူရင်ရှူရင်သူကသူအကုန်လုံးဖောက်ပြန်ပြောင်းလဲတဲ့သဘောတွေဖြစ်ပြဖြစ်ပြဖြစ်ပြနောက်ဆုံးတော့အကုန်လုံးအဲ့ဒီမှာအကျမ်းသားကြီးတွေဝေနာကြီးတွေပေါ်လာတာကြီးအကုန်ချုပ်ပြီးငြိမ်ပြီးအဲပြီးကြည်ပြီးသွားတဲ့နေရာလေးတစ်ကြိမ်လောက်ရောက်ရင်အဲ့ဒါယုံနံရဲ့အကျမ်းသားတွေဖြစ်ပြတဲ့နေရာကိုရောက်ဖူးသွားရင်ဦးဇင်းတို့ဒကာဒကမတွေစိတ်လေးငြိမ်အေးပြီးကြည်ပြီးတော့နေတဲ့စိတ်ကအဲ့ဒါဒေဂာနာနီအယံအားကိုရတဲ့စိတ်ဖြစ်လာ အော်ငါဒီလိုဓာလေးပါးရဲ့ကြော်သွားတဲ့နေရာရောက်အောင်ငါသိခံပြီးငါရှုခဲ့ဘူးပြီဆိုတဲ့ယောဂီများတေကာနာနီကြတော့ဒီလိုဓာလေးပါးတွေဖောက်ပြန်တော့လေကိုတရားလေးနဲ့ကိုအဲ့ဒီမှာရုပ်ရက်မမြဲတဲ့သဘောအဆုံးရတဲ့သဘောဒုက္ခရှုရှုအနတ္တရှုရှုအနေဆာကြိုက်တာရှုလို့ရပြီအဲ့ဒါအခုချိန်ကလေးသိခံပြီးရှုထားမှာသိခံပြီးနှလုံးသွင်းထားရတယ်သိခံပြီးရှုထားရတယ် လှုပ်ခြင်းတိုင်းလှုပ်ပြင်းခြင်းတိုင်းပြင်းအဲ့ဒါလေးပါချုပ်ဆုံးတဲ့နေရာမရောက်တော့ဘူးတစ်ခါလာပြုပြင်ပေးလိုက်နောက်တစ်ခါပြန်တက်လိုက်ဘယ်တော့မှမဆုံးတသက်လုံးတရားအားထုတ်တစ်ခါမှအဲ့ဒီငြိမ့်တဲ့နေရာချုပ်သွားတဲ့နေရာလေးကမရောက်ဘူးဝေနာချမ်းကြီးတွေချုပ်သွားတဲ့ငြိမ့်တဲ့နေရာလေးအေးတဲ့နေရာလေးရောက်သွားမှာအဲ့ဒါလည်းအကုန်ဖြစ်ပြက်ပဲဒါပေမဲ့လည်းအဲ့ဒီနေရာရောက်ပြီးမှရှုရတာအရန်သက်တာတယ်အေးအေးချမ်းချမ်းလေးရှုရတာအခုကျတော့တခါတည်းပူတယ်လောင်တယ်ကြိုက်တယ်ခဲတယ် မခံနိုင်ဘူးဆိုပြီးဒိဋ္ဌိနဲ့နှပန်းလုံးပြီးရှုနေရတာဒီချိန်ရှုရတာကဟိုနောက်ကြတော့လဲစိတ်တွေရောရုပ်တွေရောသူ့အတူဖြစ်ပြတယ်ဒါပေမဲ့အကျမ်းသားကြီးတွေချုပ်သွားပြီးမှရောက်သွားတဲ့နေရာရှုရတော့အေးငြိမ့်ပြီးရှုရတာအဲ့ကြောသူ့အတူစိတ်ကလေးပေါ်လာတာလေးရှုသဘာဝတရားလေးတွေသူ့အတူသဘောလေးတွေပေါ်တင်ပြီးတော့အကုန်ရှုအဲ့ကြတော့အကုန်ရှုလို့ရတယ်ဒီလိုဓာလေးပါဖောက်ပြန်တာကိုတိမခံနိုင်သေးတဲ့အချိန်မှာအဆုံးစွန်တိခံခြင်း ခွင့်လွတ်ခြင်းစွန့်လွတ်ခြင်းနဲ့ရှုပါပေါ်ရာဒီမှန်သမျှအကုန်လုံးဖြစ်ပြီးပြက်တာပဲလို့တာရှုကြာတာလည်းဖြစ်ပြီးပြက်နာတာလည်းဖြစ်ပြီးပြက်ပူတာလေးလည်းပေါ်ပြီးတော့ပြက်ဖြစ်ပြီးပြက်တာပဲကြိုက်တာပေါ်တယ်လည်းဖြစ်ပြီးပြက်တာပဲအကုန်လုံးဖြစ်ချင်းပြက်ချင်းနေနဲ့ပြက်နေတဲ့သဘောကိုတာညာကနေစူးစိုက်ကြည့်ငါပူတယ်ငါနာတယ်ငါချေငါခေါင်းငါကိုငါလက်ဆိုတာအဝင်မခံနဲ့ ယုတ်တရားနံတရားတွေကိုရှုပါဖြစ်ချင်းပြက်ချင်းတွေကိုမြင်အောင်ကြည့်ယုတ်ပေါ်ယုတ်ရှုနံပေါ်နံရှုဒါလေးပါခြုံငိမ့်ပြီးအေးပြီးနေတဲ့ပုံကလည်းအဲ့ဒီမှာစိတ်မှာဒေါသတော့မဖြစ်တော့ဘူးခန္ဓာကိုယ်ကအောက်အောက်ကိုကြည်လိုက်လို့ရှိရင်တင်းတာရှိတယ်တောက်တာရှိတယ်ပူတာရှိတယ်ဒါပေမဲ့စောစောတုန်းကလို့စိတ်မဆင်းရဲတော့ဘူးအဲ့ဒါကွာလာလိုက်မယ် စောစောတုန်းကပူတာတောက်တာတင်းတာပေါ်တိုင်းပေါ်တိုင်းမှာငါနာလိုက်တာငါကြိုက်လိုက်တာဆိုပြီးတော့ဒေါသဖြစ်နေရတဲ့ဟာကတိခံပြီးတော့ရှုလို့အဲ့ဒီဓာကြီးလေးပါခြုံငိမ့်ပြီးတဲ့နေရာရောက်တဲ့ပုဂ္ဂိုလ်ဟာအောက်ကတင်းတာတောက်တာကြီးရှိပြီရှိ냐တော့လဲစိတ်မှာမစင်းရတော့ဘူးတဲ့အဲ့ဒီ level ရောက်သွားရင်ရှုအဲ့ဒီမှာလည်းပြန်ပြီးတော့ဒီယုံနဲ့ဒီနာမဲ့ပြန်ရှုရစိတ်ကတော့မစင်းရတော့ဘူးဒါပေမဲ့ ရုပ်ကသူ့အတူဖောက်ပြန်နေမှာသူ့အတူရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမွားမွားမွားမွားပူလိုက်အေးလိုက် တောင်းလိုက်တင်းလိုက်ရုပ်ကြီးရဲ့အောက်မှာရှိနေသေးတယ်အဲ့ဒီရှိနေသေးတဲ့ဟာတွေကဖြစ်ပြီးပြက်တာကိုမြင်အောင်ပဲကြည့်စိတ်ကလည်းသူ့အနဲ့သူအတိတ်တွေးလိုက်အနာဂတ်တွေးလိုက်ဟိုရောက်လိုက်ဒီရောက်လိုက်ကရှိသေးတယ်အဲ့ဒီရှိတဲ့စိတ်ကလေးကိုကြည့်မခံမြင်တဲ့စိတ်ကြီးအဲ့ဒီချိန်မှာချုပ်နေလိမ့်မယ်ဒေါသဖြစ်နေတဲ့စိတ်ကြီးချုပ်နေလိမ့်မယ်နေသာခံခက်ဖြစ်နေတဲ့စိတ်ကြီးတွေချုပ်သွားလိမ့်မယ်အကြံသာ လောဘကြံဒေါသကြံမောဟကြံစရိုက်ကြံဓာတ်ကြံကြီးတွေအဲ့ဒါကြိုးစားကျင့်တဲ့ယောဂီများချုပ်ငိမ့်နေပါလိမ့်မယ်အဲ့ဒါနည်းနည်းလေးပြင်ပေးလိုက်နည်းနည်းလေးမပေးလိုက်နည်းနည်းလေးကြွပေးလိုက်လုပ်နေတဲ့ယောဂီကတော့မရဘူးအဲ့ဒါပြင်လိုက်တိုင်းပြင်လိုက်တိုင်းအစ်စ်အစ်စ်ပြန်ဖြစ်တော့အဲ့ဒါမဆုံးနိုင်တော့ဘူးတင်တာပေါ်လာလိုက်တောက်တာပြန်ပေါ်လာလိုက်ကြိုက်တာပေါ်လာလိုက် အမျိုးမျိုးနှိပ်စက်ခံနေရအစာကလေးတီးခံပြီးတော့ကြိုးစားပြီးတော့ရှုတဲ့ယောဂီကြတော့ အေးပြီးငြိမ်ပြီးတော့အဲ့ဒီဓာတ်ကြီးလေးပါးတွေဘာမှ ဖောက်ပြန်တာကိုနဲ့မဆိုင်တော့ဘူး तू က तू တင်းတာလဲသူ့သဘောသူရုပ်ကဖောက်ပြန်နေတာတတ်တတ်ကြိုက်နေတာတတ်တတ်ပူနေတာတတ်တတ်အေးနေတာတတ်တတ်ကိုယ့်ရဲ့စိတ်မှာငြိမ့်နေတာတတ်တတ်အဲ့ဒီတော့စိတ်ကငြိမ့်အေးနေတဲ့စိတ်နဲ့ဆိုတော့ရုပ်ရဖောက်ပြန်တဲ့သဘောလေးပေါ်မှာလည်းအသာလေးလက်ဝါးပေါ်မှာပြည်ရံပရံမြတင်ပြီးကြည့်ရတယ်လို့အသာလေးဆင်းရဲမှုမရှိဘဲနဲ့အဲ့ဒီမှာ ရုပ်ရဲ့ဖောက်ပြန်တဲ့သဘောနာမ်ရဲ့ပြောင်းနေတဲ့သဘောတွေကိုအကုန်လုံးတင်ပြီးရှုနိုင်တယ်အဲ့ဒီလက္ခဏာလေးရဖို့ကတော့သိခံခြင်းခွင့်လွှတ်ခြင်းစွန့်လွှတ်ခြင်းနဲ့ပြောရင်ပြောတဲ့အတိုင်းစနစ်တကျလိုက်လုံနေတဲ့ယောဂီကဒီနှစ်နာရီတွင်းမှာရောက်သွားပါလိမ့်မယ်နော်ရောက်သွားပါလိမ့်မယ်မရသေးတဲ့ယောဂီများလည်းသွားပြီးတော့ပြင်မပေးနဲ့မမပေးနဲ့သိခံပြီးတော့အသာလေးကြည့်သိခံပြီးတော့မခံညင်တဲ့စိတ်တွေရှိသေးလား ရှိသေးရင်သူ့အနေနဲ့သူအဲ့စိတ်လေးဖြစ်ပြီးပြတ်တာမြင်အောင်ကြည့်လှုပ်ခြင်းတဲ့စိတ်မခံခြင်းတဲ့စိတ်ပြုပြင်ခြင်းတဲ့စိတ်ဘာစိတ်တွေပေါ်နေသေးလဲပေါ်တဲ့စိတ်တွေကိုပေါ်တိုင်းပေါ်တိုင်းတတိထားစောင့်ကြည့်တတိထားစောင့်ကြည့်ဖြစ်တာပြက်တာတွေပဲမြင်အောင်ကြည့်နေရင်နဲ့အဲ့ဒီမှာအကျမ်းသားကြီးတွေခြုံငိမ့်ပြီးတော့သူ့ရဲ့အဲ့ဒါရုပ်ရဲ့ဖောက်ပြန်နေတဲ့သဘောတက်တက်လေးနာရဲ့ပြောင်းတာလေးတက်တက်လေးပဲအေးဆေးထိုင်ပြီးတော့အနိစ္စဒုက္ခအနိစ္စ လက္ခဏာတင်ပြီးတော့အဲ့ဒါဖြစ်တာပြက်တာရှုနေလိုက်ရင်ဟိုဘက်ကျတော့အဲ့ဒါရှုပါများတော့ဒုက္ခဉာဏ်တွေသူကသူထင်းလာလိမ့်မယ်ဒုက္ခဉာဏ်တွေထင်းလာလိမ့်မယ်ဖြစ်ပြက်တည်းရဲ့အပေါ်ကနေပြီးတော့ရှုပါများမှဉာဏ်တွေကူးလာမှတက်လာမှကဲအလုံးယောဂီတို့အိမ်နေလေးတွေစစ်လိုက်ပါတော့စထိုင်တော့အတိုင်းခါကြီးတွေလည်းစမထားနဲ့ ဖြေချလျှော့ချစိတ်လေးငြိမ်းအောင်ထားအေးအောင်ထားကြည်အောင်ထားစိတ်ကလေးငြိမ်းပြီးအေးပြီးကြီးနေပြီဆိုမှဖြုတ်လို့ရပါပြီဒိဋ္ဌာန်နှစ်နာရီပြေးသွားပါပြီ